ခန်းကြီးနှင့်အငယ်1မှ12ထာဝရဘုရားသည်ဇီးအုံသူတို့သမီးကို အမျက်တော်မိုးတိမ်ဖြင့်ဖုံးလွှမ်းတော်မူပြီးဤဒေလမျိုးဤဂုံတွေကို ကောင်းကင်မှမြေကြီးတိုင်အောင်ချတော်မူပြီးအမျက်တော်ထွက်ချိန်၌ခြေတော်တင်ရခုံကို မအောင်မေဘဲနေတော်မူပါပြီတကားထာဝရဘုရားသည်တနာခြင်းမရှိဘဲယာကုပ်အမျိုး၏နေရန်အရက်ရှိသမျှတို့ကိုမြို့တော်မူပြီး အမျက်တော်ထွက်သည်ဖြင့် ယုဒသတို့သမီးဤရဲတိုက်တို့ကို မြေတိုင်အောင် ဖြိုဖျက်၍နိုင်ငံတော်နှင့်မင်းသားတို့ကိုရှုံချတော်မူပြီးပြင်းစွာအမျက်တော်ထွက်၍ဤဒေလန်ဤဥဂျိုရှိသမျှတို့ကိုဖျက်တော်မူပြီးရန်သူရှိမှလက်ယုံတော်ကို ရုပ်သိမ်းတော်မူပြီးအရရက်လုံသောမိတောက်ကဲ့သို့ယာကုပ်မျိုးကိုလုံစေတော်မူပြီး ရန်သူကဲ့သို့လေးကိုတင်လျက်ရံပဲ့ပြုသောသူကဲ့သို့လက်ရလက်ကိုချီကြွလျက်တင့်တယ်ခြင်းအထရေရှိသောသူအပေါင်းတို့ကိုတတ်တော်မူပြီးဇီးအောင်တို့သမီးဤနေရာတဲပေါ်မှမိခဲ့သို့သော အမျက်တော်ကိုတွန်းလောင်းတော်မူ၏သာရဖျားသည်ရံပဲ့ပြု၍ဤဒေလာအမျိုးကို၎င်းဘုံဗိမှန်အပေါင်းတို့ကို၎င်းမျိုးတော်မူပြီး ရဲတိုက်တို့ကိုဖြိုဖျက်တော်မူပြီးယုဒသူတို့သမီးငိုကြွေးမြည်တမ်းသောအကြောင်းတို့ကိုများပြားစေတော်မူပြီးဝင်းတော်ကိုတောင်ရန်ခြံကဲ့သို့အမှတ်ပြု၍ချိုးဖျက်တော်မူပြီးမိမိပွဲသဘင်တော်ကိုဖျက်ဆီးတော်မူပြီးဇီးအုံမြို့၌ခံသောဓမ္မပွဲနှင့်ဥပုံနေ့တို့ကိုသာဝရဖျားမေ့စေတော်မူပြီးအမျက်တော်အရှိန်ပြင်း၍ရှင်ပြေနှင့်ယေပရောဟိတ်ကို မရှုမမှတ်ပြုတော်မူပြီးဒါဝရဖျားသည်မိမိရစ်ပလင်တော်ကိုပယ်တော်မူပြီးမိမိတန်ရှင်းရာဌာနတော်ကိုဆက်ဆုပ်တော်မူပြီးဘုံဗိမာန်တော်ကိုရန်သူလက်သို့အပ်တော်မူသည်ဖြင့်ပွဲသဘင်ခံသောနေ့၌အတန်ကိုပြုတ်ကဲ့သို့ရန်သူတို့သည်ဒါဝရဖျား၏အိမ်တော်၌အတန်ပြုကြပြီးဒါဝရဖျားသည်ဇီးအောင်သူတို့သမီး၏မြို့ရိုးကိုဖြိုဖျက်မိဟု အကြံတော်ရှိသည့်အတိုင်းကျိုးကိုတန်း၍အစင်မပြတ်ဖြိုဖျက်တော်မူသည်ဖြင့်အတွင်းမြို့ရိုးနှင့် ပြင်မြို့ရိုးတို့သည်အတူညီးတွား၍ငိုကြွေးမြည်တမ်းရမည်အကြောင်းပြုတော်မူပြီးမြို့တကရွတ်တို့သည် မြေ၌မြုပ်လျက်ရှိကြ၏ကန့်လန့်ကျင်တို့ကိုချိုးဖဲ့တော်မူပြီးရှင်ဘီနှင့်မင်းသားတို့သည် သာသနာပလူတို့တွင် နေရကြ၏တရားတော်မရှိ ပရောဖက်တို့သည်ထာဝရဘုရား၏ဗျာဒိတ်တော်ကိုမခံမရကြဇီးအောင်တို့သမီး၏အသက်ကြီးသူတို့သည်မြေမှုန့်ကိုမိမိတို့ခေါင်းပေါ်မှပြစ်တင်လျက်ရှော်တီအဝတ်ကိုဝတ်စည်းလျက်မြေပေါ်မှထိုင်၍တိတ်ဆိတ်စွာနေကြ၏ယေရုရှလင်မြို့သူကညာတို့သည်ခေါင်းကိုငိုက်ဆိုင်ညှို့လျက်နေကြ၏ငါ၏လူမျိုးတို့သမီးပျက်စီးသောကြောင့် ငါသည်မျက်ရည်ကျ၍မျက်စိပြက်လေပြီဝမ်း၌ဆူလိုက်ခြင်းရှိ၍အသေးလေးမြေပေါ်မှတွန်းလျက်ရှိ၏အကြောင်းမူကားသူငယ်နှင့်နို့ဆုကလေးတို့သည်မြို့လမ်း၌အားပြက်လျက်နေကြ၏သူတို့ကလည်းဆန်စပါးနှင့်စပြည့်ရည်သည်အဘယ်မှရှိသနည်းဟုရန်သူညှင်းဆဲသောသူကဲ့သို့မြို့လမ်း၌အားပြက်လျက်အမိရင်တွင်၌မိမိအသက်ကိုတွန်းလျက် အမိကိုမေးတတ်ကြသည်တကားအငယ်73မှ22အိုယေရုရှလင်တို့သမီးသင်၏အမှု၌အဘယ်သက်သေးကိုငါပြရမည်နီအိုဇီးအောင်တို့သမီးကညာသင်ကို နှစ်သိမ့်စေခြင်းငှာသင်နှင့်အဘယ်သူကိုငါခိုင်းနှံရမည်နီသင်၏ပြိုပြက်ရာသည် သမုတ်တရားကဲ့သို့ကျဲသောကြောင့်အဘယ်သူ ပြုပြင်နိုင်သနည်း င်၏ပရောဖက်တို့သည်အချည်းနှီးသောအရာ၊မိုက်သောအရာတို့ကိုသင့်အဘို့မြင်ကြပြီ။သိမ်းသွားချုပ်ထားသော အမှုကိုပြေစေခြင်းငှါ၊သင်၏အပြစ်ကိုမဘော်မပြဘဲမှားသောရူပါရုံ၊လမ်းလွဲစရာအရာကိုသင့်အဘို့မြင်ကြပြီ။လမ်း၌ရှောက်သွားသမျှသောသူတို့က၊ဂုဏ်အသရေအထွဋ်၊မြေတပြင်လုံးရွှင်လန်းရာဘွဲ့ရှိသောမြို့ကားဤမြို့လောဟု ယေရုရှလင်သူတို့သမီးကို လက်ခုပ်တီးလျက်ကဲ့ရဲ့တံကိုပြုလျက်ခေါင်းကိုညှိလျက်မေးတတ်ကြ၏တင်ဤရန်သူအပေါင်းတို့သည်တင့်တစ်ဖက်၌နှုတ်ကိုဖွင့်ကြ၏ငါတို့သည်သူ့ကိုမျိုးပြီးအကယ်စင်စစ်ဤဒီနေ့ကငါတို့မျှော်လင့်ခဲ့ပြီးသောနေ့ဖြစ်၏ငါတို့တွေ့မြင်ရပြီဟုကဲ့ရဲ့တံကိုပြုလျက်အံသွာကိုခဲချိတ်လျက်ဆိုကြ၏ဒါဝရဖျားသည်ကြံစီသောအမှုကို ပြုတော်မူပြီးရှေးကာလ၌မိန်တော်မူသောစကားတော်ကို ပြည့်စုံစေတော်မူပြီးမနှမျောဘဲဖြိုဖျက်တော်မူပြီးရန်သူသည်တင်၏အပေါ်မှာဝမ်းမြောက်ရသော အခွင့်ကိုပေး၍ရန်သူ၏ဥကြိုကိုချီးမြှင့်တော်မူပြီးသူတို့သည်စိန်တလုံးတဲကဒါဝရဘုရားကို အော်ဟစ်ကြ၏အိုစီအုံသူတို့သမီး၏မျိုးယိုတင်၏မျက်ရည်သည်မြည်ရည်စီးတကဲ့သို့ နိညာမပြတ်စည်းစေလောကိုကိုကိုမငိမ့်စေနှင့်တင်ဤမျက်ဆံကိုလည်းမငိမ့်စေနှင့်ညံဥယံချိန်၌ထ၍အော်ဟစ်လောဒါဝရဖျားဤမျက်နာတော်ရှိမှတင်ဤနှလုံးကိုရေကဲ့သို့တွန်းလောင်းလောငတ်မှု၍ခတ်သိမ်းသောလမ်းဝမှအားပြည့်လျက်နေသောတင်ဤသူငယ်တို့ကိုအသက်ချမ်းသာစေခြင်းငှာအထံတော်သို့တင်ဤလက်ကိုခြိဆန့်လောအိုထာဝရဖျား ကိုရိုသည်အဘယ်သူ၌ဤသို့စီရင်တော်မူသည်ကို ကြည့်ရှုဆင်ခြင်တော်မူပါမိမသည်မိမိရင်သွေးမိမိချီပိုက်သောသားကိုစားရပါမည်လောယေဘရဟိနှင့်ပရောဖက်သည်ဒါဝရဖျား၏တန်ရှင်းရာဌာနတော်၌အသေးတချင်းကိုခံရပါမည်လော လူအကြီးငယ်တို့သည်လမ်း၌မြေပေါ်မှတုံးလုံးနေရကြပါ၏အကျွန်ုပ်၏လူပြိုနှင့် အပြိုတို့သည်ဓာဖြင့် တေရကြပါပြီကိုရိုဒီအမျက်တော်ထွက်သောနေ့၌သူတို့ကိုမတနာဘဲကွမျက်တော်မူပြီးပွဲသပင်နေ့၌လူတို့ကို ခေါ်ဖိတ်တကဲ့သို့အကျွန်ုပ်ပတ်လည်၌ကြောက်မဲ့ဖွယ်သောအရာတို့ကို ခေါ်ဖိတ်တော်မူပြီးသာဝရဖျားအမျက်တော်ထွက်သောနေ့၌အဘယ်သူမျှမလွတ်မကြံကျွင်းရပါအကျွန်ုပ်ခြိပိုက်ကျွေးမွေးသောသူတို့ကိုအကျွန်ုပ်၏ရန်သူသည် 皮西，宝贝。